ကိုကိုယ်တိုင်လည်းညာအထုတ်များတယ်လည်းပဲကိုတဏ္ဍနေညာဟောသာသနာပြုရတယ်မဆက်ကောင်းတယ်ကိုကိုယ်တိုင်အထုတ်ထားတယ်ကောင်းကိုပန်းနေညာတညာကိုဟောပြောပေးတယ်တညာကိုဒီလိုညာကိုယ်ကကြည့်ပြီးတော့တညာကိုဟောပြောလို့ရှိရင်လည်းခြားသောပုဂ္ဂိုလ်တွေရားတဲ့ခွင့်ရည်တွေများကိုယ်ကမမြင်မဲနဲ့တညာဟောနေကိုယ်ကသိုးနေတာမပြည့်တဲ့ဖြစ်ကိုယ်လည်း အဲထုံးတင်ရနဲ့ဟောပြောရဆိုရင်တော့ဒီဖယ်လုံးကောင်းတာနော်သဗ္ဗတိကနသဗ္ဗတိကတိသရောဆိုရအစောကြီးဟောတာကသူတော်ကောင်းနဲ့ပုံပြီးသူတော်ကောင်းနဲ့သူထူးခြားတော်ကောင်းဒီလိုအတုဇေပုဂ္ဂိုလ်တွေကြိုးစားပြီးအရိယာကိုနောက်ကြလို့ရှိရင်ဆန္ဒပြုရမယ်။ဒီနေရာဥစ္စာယေဝနာစသည်ရှိလုံးဝဒါလေးပြန်စဉ်းစားလုပ်ဖြစ်ဖြစ်ဒီလိုပြီးတော့ဒီလိုနဲ့တော့ မင်းတနေ့နဲ့လည်းဆိုရိုးထုတ်ပါရင်မပေါ်ဘူးမတော့တဘုတ်ကဟောနေတာငဘုံဘောနဲ့ငဘုံဘောနဲ့ချိန်ကြဘုဒ္ဓကအပိဟဏိယတရားသစ္စာရဟောတာမဆိုးရည်တရား6ပါးရှိတယ်သစ္စာမဏိယစကားကြီးစီပါဠိလိုပါလို့ယူနေရတာကြရတော့ကြည့်ရတယ်သမာဓိတို့တို့လေးနဲ့ငါလည်းအပပိစ္ဆတာပိစ္ဆမြဲခြင်းဒါလည်းမဆိုးရည်တရားတစ်ခုအဲစကား နေခြင်းဘာသာကဆိုတာနေခြင်းဒါလည်းဆိုရရတယ်တရားထုတ်တဲ့ပုဂ္ဂိုလ်မှာခိစ္စနေဝရလည်းလိုလားဆိုတာနေဝရလည်းလိုလားမန္တနာရတာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာကိစ္စကတော့ကိုယ်မစမ်းမကင်းတာကိစ္စလေးတော့ရှိတယ်ကိစ္စနေရပါတယ်ဘာမှကြောင်းရသိကြမှာအဲတော့မှကြောင်းရသိကြမရှိတော့ဟိုဟာလေးကိုအားထုတ်နေမလုံးမကင်းတာကိစ္စလေးရှိတာပေါ့။ခေါင်းရင်းရှိတာဝေးရမယ်၊လေးရမယ်၊လက်သက်ရှိတဲ့ချရရမယ်။ ဒီချိုးရင်လားချိုးစဉ်းစားရင်လားစားအဲကိုယ်ကြီးကြီးတွေပါလေသုတ်တင်နေတာလုပ်နေတာပဲဒါမှမဟုတ်လားလုပ်လို့ရှိဦးတယ်ဘာမှလုပ်ရမရှိဘူးအပ္ပပိစ္ဆာတာဆိုတဲ့ပိစ္ဆာမြင်လာတာပိစ္ဆာမြင်တယ်လို့ဒီအထုနေတဲ့ပုဂ္ဂိုလ်တွေကပိစ္ဆာတယ်ဘာမှမလုပ်ရမရှိပါဘူးအပ္ပဘာသာစကားနဲ့စကားနဲ့ရတယ်မလွဲမကင်းတာမပြောမဖြစ်တဲ့စကားတော့ပြောအရင်ကြီးစကားတွေတော့ဆောက်ပြောနှံဖြစ်လို့လောကကြီးတို့ တကြီးပြည်ရေးအစတွေတွေလည်းရှိလာပါလိမ့်မယ်။အဲဒီကဘာတော့သိဆန္ဒတခါဆိုအဲဒီလိုအစတွေမက်ဖို့နဲ့ပြည်လာကန်းရှင်းတာလေမက်ဖို့ရကြံတရားမဟုတ်ဘူး။အဲဒီစကားတွေပြောနေလို့ရှိရင်တရားလုပ်ပြီးပြည့်နေအမာရီမဖြစ်ဘူး။ဉာဏ်မဖြစ်ဘူး၊သမာဓိမဖြစ်ဘူး၊ဉာဏ်မဖြစ်ဘူး။ဘာမှအကြောင်းမဖြစ်နိုင်ဘူးလားစကားပြောနေတာလည်းကိုပြည့်တာ။စကားပြောတာနားထောင်နေလည်းပြည့်တာ။အဲဒီထဲမှာအကြောင်းထူးပါတော့ဒါပြည့်တာ။ ပြောတဲ့စကားထဲမှာစိတ်ဝင်စားစရာကောင်းလာလို့ရှိရင်သိပြစရာသိညစ်စရာအကြောင်းစဉ်းစားမိရင်လည်းဆရာလို့ပြက်တာဝန်တော်ကြီးအကြောင်းတွေတော့စဉ်းစားမိတယ်ဆရာလို့ပြက်တာအဲဒါကလည်းပြောရတာအကောင်းဆုံးပဲမပြောမကင်းတာမပြောမဖြစ်တာလေးတော့ပြောရတာဒါလည်းစလုံးနှလုံးပြောပြီးတာပါအဲ့ဒီတည်းကြီးပြောနေတော့မလိုပါဘူးဒါပေမဲ့လို့ဆရာအထုံးမှုမှာပေါ်ရတဲ့ပုဂ္ဂိုလ်တွေကတော့ဝိုင်းဖွဲ့ပြီးတော့လည်းစကားပြောရတယ် ကိုကြောက်ရနေရပြင်းလာတယ်ဒီနေ့ဒီသွားပြီးစားပြောတယ်ရှိတယ်လာတော့တရားထုတ်ဖို့လာတာပဲဒါပေမဲ့ဒီကြတော့အဲ့ဒီတော့မဟုတ်ဘူးစကားပြောလို့ရတယ်ပဲအလုံးတစ်ခုလို့ရှင်းအဲ့ဒီတော့ကိုတော်လေးလည်းအရင်ကကျုံရဘူးပါဒီနေ့တော့ရှိတာမရှိတာမပြောတော့အရင်ကဟောတယ်အဲဒီလိုစကားကြီးပြောပြီးပြောနေတဲ့ကိုတော်ကြီးတွေကလည်းရှိဒီအဆန်းကြောက်တဲ့ဥပ္ပင်းကသူတို့သာမပြောရပြောလို့ရှိရင်သူကသိဆိုးရည်တွေသူတို့ဆရာလို့အောင်သူကလည်းအရွယ်အကြီးအောင် ကိုเจ้าနဲ့ကိုလို့အကြီးကဲတွေကျက်သူတို့တတိလောက်ရှိတဲ့ကိုရော်လေးတွေကလာပြောရမှာလို့ခံနေစိတ်ကြည့်မှန်ရတရားထုံးနေတဲ့အခါချိုးကိုချွင်းနေပြောလို့ချင်းဝန်သားရမှာပဲကိုချွေရနေတဲ့လူကပြီးပြီးတော့ပြင်မခြင်းမှာပြင်လို့ရှိရင်လည်းနေရာကြောက်ဒီကကိစ္စမများစကားနည်းစေတာနည်းပြရမယ်ဒီလိုတော့အထုံးမှာစကားနည်းပါဒါမပြောဘဲနဲ့ဒီရက်တွေများတာပြောဖို့မပြော နေတော့နှစ်ပါးနေတာပါအကြောင်းလေးတစ်ကြောင်းဉာဏ်လေးနဲ့ဒီကရှင်ဝင်တော်မျိုးလေးထုတ်ထားတာဒီအခါလေးဉာဏ်ဘယ်လိုထုတ်ထားတဲ့အခါလေးကနေဉာဏ်လေးထဲမှာတရားနဲ့တူလာတဲ့ကိုယ်တော်ပြောတော့ဒီနေ့လုံးလို့ဆိုတာတစ်လုံးနိုင်ပြီးတော့ဇာယိဏနဲ့ဆုံးစပါမှာဇာယိဏနဲ့သွားစားရဆုံးသွားတယ်တရားလည်းဒါနဲ့ပြောဒီနေ့လုံးဒါနဲ့ပြောအဲ့ဒီကြည့်တဲ့အများကြီးကဦးဝေးပြီးတဲ့နေ့တော့ဒီနာပြောကြတယ်ကလည်းနည်းနည်းပါပြော ဒီကကမ္မထာနဲ့ပါသက်ပြီးတရားတွေပဲအကြောင်းနဲ့ပါသက်ပြီးတော့ဆွေးနွေးရတာဒီလိုမျိုးဟိုတော့ဥမရိလဆိုရှိသူကချောင်းချောင်းကလည်းဓမ္မနဲ့ဒီတော့ကြောင့်မှနေတယ်စနာဝါရသူကဒုက္ခချတယ်ကိုယ်ဉာဏ်နဲ့ပြောဆရာကြီးမှလာပြီးရတာသူဆရာတို့ဒီနောက်တော့လည်းဒီလိုမျိုးအင်းနဲ့ဆိုပြီးဉာဏ်လေးဟန်ခံတာဒီအတော့ကတဝါလောက်ရပါတယ်အဲဒီလိုမျိုးပြောရတယ်ဆရာကြီးဉာဏ်လည်းတရားနည်းအောင် နဲ့တရားတွေလည်းချိန်နေသူကဒါလည်းသိကြပါဆန္ဒလို့မြင်နေကြတော့ရှိမှာအဲဒါတခါတရားမှပြောရပါတယ်ဒီကခုနေတော့နေပြန်လည်းမဟုတ်ပါဘူးအစကအပြောနေလို့ရေးရကြတော့အကြောင်းပြန်သွားတဲ့အခါကျတော့အတန်တော်မှတိမ်သွားတယ်တရားဟောလို့ရှိရင်အတန်တိမ်မနေတန်နေတယ်ဒါကပြောနေကြတယ်ပြောတော့ပြောတော့လည်းပြောမပြောလို့ရှိရင်အတန်နေလို့လူလူတိမ်သွားတယ်ဆိုတော့ဒီမှာဒီကကသတင်းစာနဲ့ပြရတာပါလားမသိသိပါဘူးဆောင်းပါးနဲ့ပြရတာ အမေရိကန်မျိုးသမီးကြီးကဒီတော်ရင်းနဲ့ပတ်သက်ပြီးတော့မိဘများကန့်ကွက်လို့သူကစိတ်ပြက်ပြီးတော့ဒိဋ္ဌာန်လုပ်တာလေဒီနေ့အစားကံကြောတော့ဘူးအသက်50ပြည့်မှကြောတော့မယ်ဆိုရင်ဒိဋ္ဌာန်လုပ်တယ်အဲဒီကြတဲ့စကားကိုမပြောဘူးလူနဲ့မှမပြောဘူးအသက်50ပြည့်တဲ့စကားပြောမဲ့ရက်ကြတော့သူနဲ့ညီညီမလေးဒီတဲ့ပုဂ္ဂိုလ်တွေဆက်ရတဲ့ပုဂ္ဂိုလ်တွေလာကြတယ်ပြီးတော့စကားပြောတော့မှကြိုကြုံပြောအောင်ဆွေးနွေးအောင်ဆိုကြတယ်ဒါလည်းခါကျတော့သူကစကားမပြောနိုင် စံထွက်တန်နေလုံးလုံးထွက်ပြီဟွန်းအားရတော့ကောင်းတယ်ဒါကလည်းပြောတော့ပြောတယ်ဒီညာဦးတင်တဲ့ဒီမေးတာသူ့ရဲ့စိတ်ဓာတ်ကတောင်းဝင်သွားတယ်လေကြာတယ်တောင်းတယ်တောင်းတယ်ဒီနေ့လောကကြာဟောဒီသင်္ခါရသာနာဝင်လို့ပါအဲကျမကြီးချုံလို့ဆင်းတယ်နာအားစိတ်ပြောမှတော်ရုံကြီးပါမှမမြင်ဘူးဆိုတော့တရားမြင်ရတာပြန်ပြီးတော့ဒီရံရောစားရတယ်တေတော်လိုက်တော့နားမြင်ကြောက်ပါလို့ပြော ဒီလူဘာသာတွေဘာတွေကိုကျွမ်းကျင်လို့ဒီလူဘာသာတိတ်တယ်မျိုးသူသူနဲ့ဆွေးနွေးခေါ်ပြီးတော့သူတို့စကားစကားတမ်းထုတ်ပြီးအဲသူလုပ်တယ်ဘာတွေကောင်းမလုပ်နိုင်ဘူးစကားလုံးလုံးမပြောရင်လည်းသိတဲ့နေရာမကြောက်ဘူးပြောတယ်လည်းပြောလို့အဲဒီလိုကြည့်တဲ့စကားတွေကပြောနေအကောင်းဆုံးပဲအဲအထူးမပြောအခုလိုဝိပုတဲ့ခါနောက်ပြီးတော့တရားအစစ်ခံတဲ့ခါလေးကြတော့ဒါကတော့ပြောအောင်ဒါကတော့ဒါလို့ဆိုရင်လည်းလုံတော့ပါတရားစစ်ခံတဲ့ခါကြတော့ကိုကကိုအကြောင်းအရာတွေပြောတာများတယ်ပြော အဲကြောက်ဆိုလို့ရှိရင်အတန်မသိပါဘူးအဲနေနေချင်းပြောနေဟိုတုန်းကဒီကနေကြတာကတော့အဲဒီလိုကမ္ဘာကလည်းကိုကမ္ဘာအကြောင်းကလည်းမပြောဘူးအင်းဒီကခုနှစ်လောက်နေမှတခါပါပြီးပြောရင်ပြောကြတော့ဥစ္စာမြာစကားနေစေအဲ့နေမှုကြီးကိုရီးပြောလို့နာနေတာရမှာတဲ့နေတာရမှာအချင်းနဲ့ကြော်မွေးမှုမရှိရဘူးအဲဒါတော့ဒီပြောနေကြတဲ့အတိုင်းနဲ့ဆောရခွင့်ပြုထားတဲ့ သကောင်းများအချိန်လုံးအိပ်ပြီးပြင်းရှင်နေတော့နေနေကြရတဲ့အာရုံနေပေါ်ပါဘူးအာထုကကပုဂ္ဂိုလ်ရဲ့၄နာရီသကောင်းများ၄နာရီလောက်နဲ့မလုံးလိုက်ရင်၅နာရီ၆နာရီလို့အိပ်နေတာပါဒီပြင်ချိန်ကြတော့မပြအာထုနဲ့အိပ်နေပြီးကိုဒီပြောတယ်တကူတဲ့ဘောင်းပေါ်နေမနေနဲ့တကူတဲ့နေရမယ်စေမှတော့ရားထုတ်ကြတယ်ဆိုတာတကူတဲ့နေကြတာကဧကောဝိပကထောဧကောတဘာရီဝိပကထောစိတ်ညာအချင်းကတိချီအာတာပိ ကိလေသာပူဇော်စေတတ်သောသမထရလုံးကနဲ့ပြည့်စုံနေရှိပြီ။ဒါကြီးနေပြီးတော့သမထရလုံးကနဲ့ပြည့်စုံအထောက်အနဲ့ဘောဓမကမဆုံးမနစ်ဒီနေ့ခဏအထောက်တာပါပဲ။မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ရအောင်ဖြစ်သေးတဲ့အကုသိုလ်တွေပယ်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်ရအောင်ဖြစ်ပြီးသားကုသိုလ်တွေလည်းရှင်မြတ်ဖြစ်တိုးတက်ပွားများပြည့်စုံသောအောင်လို့အထောက်သမထရမိက၄ပါးရှိတယ် မပြတ်ရှုမှတ်နေလို့ရှိရင်အဲဒီကိစ္စ၄ပါးလုံးပြည့်စုံပါတယ်။ရှုမှတ်ပဲနေလို့ရှိရင်တော့မဖြစ်ဘူးသေးတဲ့အကုသိုလ်စိတ်ကူးတွေလည်းဖြစ်တာ။ရှုမှတ်နေတော့အဲဒီစိတ်ကူးကမကောင်းဘူးလို့ရှိရင်လုံးဝတော့မဖြစ်ပါဘူး။ဖြစ်ဘူးတဲ့အကုသိုလ်ဖြစ်ဘူးတဲ့အကုသိုလ်ဆိုတော့အကုသိုလ်အကျမ်းတွေကအနုအင်းမျိုးမဲ့အကုသိုလ်မျိုးတွေကတော့မဖြစ်ဘူးတယ်လို့မရှိပါဘူး။ဒါတော့အဲဒီအကုသိုလ်အကျမ်းသားတွေဒီဘာသက်သချင်းခိုးခြင်းလိမ်ပြီးခြင်းတွေလိုရတယ်။ဒါတွေသောတာသောတာလည်းချွေးညက်ရှိပြီးတော့ဖြစ်ဘူးလို့ရှိရင်အဲလိုမျိုးတွေမဖြစ်ဘူး။ တရားတော်ရဲ့ရှိမှနေတာပဲအခြေကြခြင်းမျိုးဒီကအချင်းကြီးဘူးအဲဒါလည်းပဲဒီပြီးတော့အခုတို့လည်းပဲပြီးတော့ဆိုတာနောက်တရားဒေသနာတော့အရာချင်းဥပ္ပန္နခေါ်တဲ့နုပြကိလေသာတွေရှိတဲ့အာရဏနုပြဥပ္ပန္နကိလေသာဆိုအာရဏနုပြအာရဏဓိကိဥပ္ပန္နလို့ခေါ်တယ်မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တဲ့အာယုန်တွေကိုဒီနေ့ရှားရှားဖြစ်တဲ့အာယုန်တွေကိုအဲဒါဒီနေ့ရှားပြီးပြီးတော့စိတ်ထဲဆွဲမှတ်ထားလို့ရှိရင်အဲဒါကြောင့်ပြီးပြီးတော့ကိလေသာဖြစ်တာဒီနေ့ရှားရှားမဖြစ်ရင်တော့ကိလေသာဖြစ်တော့ ယထာတို့မောရကားတို့နဲ့သွားတဲ့အခါကလာမှာဘေးပါဝင်အနိပါမျိုးတွေမြင်တော့တာပါပဲဒါပေမဲ့လို့ယထာတွေကားတွေကမြန်တာနဲ့ဘာမှပြပြသားတာမရှိဘူးမရှိတော့အဲဒီမှာလမ်းမှာမြင်ခဲ့တဲ့ဥစ္စာတွေနိစ္စပြတာယာရီကနိစ္စတာသက်စိတ်ကူမဖြစ်ပါဘူးယုံစရာတွေလည်းရှိတာပဲအဲယုံတဲ့စိတ်ကူလည်းမဖြစ်ပါဘူးမပြသားလို့ဒီဒီသားကအာယုံကိုရသွားပြီဆိုရင်အဲဒီအာယုံနဲ့စပြီးပြန်ပြီးစဉ်းစားပြီးခြေစရာကောင်းလို့ရှိရင်လောကဖြစ်တဲ့ မုန်းကြကောင်းရင်ဒေါသဖြစ်တယ်။ဒါမှအယုံဆိုရင်မောဟမောဟဆိုတာကတော့ခြေရုပ်ဖြစ်ရှင်တယ်ကွာ။မောဟဆိုတာထူးဆန်းမှုမြေယုပလာပြင်းရဲ့ပြင်းနာရီဟာမောဟတွေပဲ။မောဟမဟုတ်တော့မှမောဟရဲ့လက်ဥက္ခကုသိုလ်တွေလည်းချုပ်ပါပါလေ။မောဟရဲ့လက်ဥက္ခနေမောဟကပြီးထားတဲ့အတိုင်းမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်တ attva အနေပြင်းနေတဲ့အနေနဲ့အဲဒီလိုပြီးထားတာတွေကမောဟအပြီးပဲမောဟဆိုတာသိငွေ့ လောဘတို့ဒေါသတို့ကထင်ရှားမောဟကတော့အသိခက်ဘယ်လိုပါတော့ဆိုလို့ရှိရင်အမှန်မဟုတ်ဘဲနဲ့အမှားတွေသိတာမောဟပါပဲအမှန်မသိတာကအပတိပတ္တိဝိဇ္ဇာခေါ်တယ်အလွယ်အမှားသိတာကမိစ္ဆာပတိပတ္တိဝိဇ္ဇာအမှန်မသိရင်အမှားသိတော့တာအမှားသိရင်လည်းအမှန်မသိဘူးအဲမိစ္ဆာပတိပတ္တိဖြစ်ရင်အာပတိပတ္တိဝိဇ္ဇာလည်းဖြစ်တာပါအာပတိပတ္တိမသိဘူးဆိုရင်လည်းအလွယ်သိတော့တာပါပဲမြင်နိုင်ကြတဲ့ ဝိပဿနာမရှိနိုင်တဲ့ပုဂ္ဂိုလ်တွေဝိပဿနာရှိကြတဲ့တမာရင်းနဲ့ကောင်းကောင်းကြည့်တဲ့ပုဂ္ဂိုလ်တွေမှာအဲဒီအာရုံနဲ့စပြီးတော့မြဲတဲ့နေရာချင်းနဲ့ထင်ရှားနေတာပဲသူကအရင်ပြီးသွားတယ်မြင်ပြီးတာနဲ့သူကပြီးသွားတယ်ဒီယုတ်ဒီရင်သူကတော့ဘာမှသိတာနေရတာမဟုတ်ပြပြီးတာနဲ့ပြီးသွားတယ်နားနာပြီးတာနဲ့ပြီးသွားပြရတာစားပြီးတော့ပြီးတာအတွေ့အကြုံတွေ့ကြည့်ပြီးတော့ပြီးတာသိကုန်းကြံပြီးပြီးတော့ပြီးအလွဲသေးတယ်အရင်ပြီးတယ်အဲဒီတော့ အလွဲကြီးကအရင်သိနေတာကိုပဲမောဟကဖုံးလွှမ်းတယ်လို့ဆိုတာဒါပြောတာလေဖုံးလွှမ်းတယ်ဆိုတာအဝိနဲ့ဖုံးလွှမ်းမျိုးလည်းမဟုတ်ဘူးစက်ကူနဲ့ဖုံးလွှမ်းမျိုးလည်းမဟုတ်ဘူးဆိုတာဖယောက်ဒုစရည်ဒီလိုအားနဲ့ဖုံးလွှမ်းလည်းမဟုတ်ဘူးအလွဲကြီးမြင်နိုင်ကြတိုင်းအလွဲကြီးကအရင်သိရတာကိုမြင်ပြီးရင်မြင်ရခိုက်တာဖြစ်တဲ့ယုံနာလေးတွေသူခိုက်တာနဲ့ဖြစ်ဖြစ်တော့တာဒါသိရမှာအမှန်သိရမှာအဲဒီအမှန်သိမရောက်သေးခင်အလွဲကြီးကအရင်သိရတာကိုဒါဖုံးလွှမ်းတာ ဓမ္မရှိပါတာပုဂ္ဂိုလ်တွေမှာညာသမာဓိညာအာမကောင်းနေတော့အဲ့ဒီအလွယ်ကြီးဝိဇ္ဇာကဖုံးနေတာပါပဲမြင်ပြီးတာနဲ့အလွယ်ကြီးကြားပြီးတာနဲ့အလွယ်ကြီးအလွယ်ကြီးတွေအရင်ကြားအလွယ်ကြီးပြီးဒီမှာတော့ပြန်ပြီးတော့မိစ္ဆာတို့ဒုက္ခတို့အနတ္တတို့ဆင်းရဲတို့မပြောက်ပါဘူးသူကဆွဲလာမိတာဖြစ်အဲဒီအလွယ်ကြီးမောဟဖြေဥဒိစဉ်တရားပါပဲသူကအာယုံကောင်းတဲ့တွေ့တဲ့သူပါတာလေအာယုံမကောင်းတာလည်းတွေ့လည်းပါတာအလဲလာလည်းပါတာသို့တော့လည်း အာယုံကောင်းနဲ့တွေ့တဲ့အခါတော့လောဘကထင်ရှားလောဘဖြစ်တယ်လို့ပြောအာယုံကောင်းနဲ့တွေ့တဲ့အခါကျတော့ဒေါသထင်ရှားတယ်ဒေါသဖြစ်တယ်လို့ပြောရိုးရိုးအာနဲ့တွေ့တဲ့အခါတော့လောဘဒေါသကမပါဘူးဆိုတော့သူ့ပဲကောင်းတာပြီးမောဟဖြစ်တယ်လို့ပြောမာနတို့ဒိဋ္ဌိတို့ဥစိကိစ္စတို့စသည်တစ်ချက်ကြရလို့ဆိုတော့ဖြစ်တတ်တာပါပဲမရှိမှလို့အမှန်တိုင်းမသိရင်အဲ့ဒီအာယုံနဲ့စပ်ပြီးတော့ကောင်းတဲ့အာယုံဆိုရင်ချိကိနဲ့သမုဒ္ဒရာမှုဖြစ်မယ်အဲ့ဒါအနုပြခေါ်တာ မကောင်းတဲ့အာယုံဆိုလို့ရှိရင်လည်းဒေါသစိတ်ဆိုးမှုစိတ်ပြတ်မှုယုံမှုမုန်းမှုဖြစ်မဲ့သာမန်အာယုံဆိုလို့ရှိရင်လည်းမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေပြန်လေးစဉ်းစားပြီးတော့ဖြစ်နေမယ်မာနတို့ဒီဒီတွေဖြစ်နေတာအဲဒီလိုဖြစ်နိုင်တဲ့ကိလေသာတွေကိုကိမ့်မယ်လို့ခေါ်တယ်အာယုံကိုထင်ရှားရရလို့ရှိရင်ဓာတ်ပုံရယူထားတယ်လို့ညာစဉ်းစားနေစဉ်းစားနေပေါ်နေတာဓာတ်ပုံရဓာတ်ပြုံးမှုလေးရထားလို့ရှိရင်အဲဒီဓာတ်ပုံကဘယ်တော့ကြည့်ပြုံးမှုလေးပဲရှင်းတာ ရှုပ်မဲ့နေတဲ့အနေနဲ့ရိုက်ဆိုင်နေရှုပ်မဲ့နေတဲ့အနေနဲ့ဒီအပေါ်နေတာပေါ့အဲဒီတော့ဗေဒိမြင်လာကြရတယ်မှလည်းမြင်မြင်ကြရင်ကတွေ့ထားတဲ့အတိုင်းပဲပြန်စဉ်းစားတဲ့အခါကလာမှာဒီမုံလေးတွေ့ရလို့ရှိရင်အဲဒီဒီမုံလေးပြန်ပေါ်လာမျက်မှောက်ကုန်နေပုံတွေပါလေတွေ့နေအဲဒီတိုင်းပြန်ပေါ်နေအပန်ကြတဲ့လက်ဒီတိုင်းအနန္တနာလက်ဒီတိုင်းအဲဒီတော့ပြန်လေးစဉ်းစားတဲ့အခါမှာအမြင်ဆိုးတွေအမြင်ကောင်းတွေကြားကောင်းတွေကောင်းတွေအာယုံကောင်းတွေ တွေ့လို့ရှိရင်ကြာစဉ်းစားရင်ကြားတဲ့အဒီအကောင်းကြီးပေါ်ပြီးတော့လူချင်းနေသမုပါရမှုတွေဖြစ်နေတာဟောကာကဖြစ်တာမကောင်းတဲ့အာယုန်တွေဆွဲမှကြလို့ရှိရင်လည်းဒေါသဖြစ်လေလားအာယုန်တွေဆိုလို့မြဲတဲ့နဲ့ချမ်းသာတဲ့နဲ့ပုဂ္ဂိုလ်သတ္တဝါအနေနဲ့ဖြစ်မောဟဖြစ်အဲဒီလိုဖြစ်နိုင်တဲ့ဥစ္စာကိုအနုပြကိလေသာခေါ်တယ်အနုပြကိနေတယ်ဆိုတာတနည်းဝတ်နေတာတော့မဟုတ်ဘူးကိုယ်ထဲမှာမျက်စိနဲ့အောင့်တယ်လည်းမဟုတ်နားနဲ့အောင့်တယ်လည်းမဟုတ်နှလုံးနဲ့အောင့်တယ်လည်းမဟုတ်ဒီပြင်အစိပ်ပိုင်းနဲ့အောင့်တယ်လည်းမဟုတ် အဲမှာတော့ရှိနေတာမဟုတ်ပါဘူးတော့အဲဒီမြင်ပြီးသားကြားပြီးသားသူပြီးသားဒီပြီးသားအဲနဲ့စပြီးကြံစဉ်းစားလို့ရှိရင်ဖြစ်နိုင်ခွင့်ရှိတယ်ဖြစ်နိုင်လိမ့်မယ်အဲဒါဖြစ်နိုင်တဲ့လောဘဒေါသမောဟတွေအနုပြကိလေသာတွေအာရုံအနုပြခွဲတာအာရုံနဲ့စပြီးတော့ကိန်းတာအဲဒါကိုဝိပဿနာရှိရင်ပဲနိုင်တာပဲဝိပဿနာရှိပယ်ရတယ်ဆိုဒါတွေပယ်ရတာဒါရည်ကြီးတယ်ဒီဆိုဝိပဿနာတွေကဟောနေတာဝိပဿနာကပယ်တယ်ဆိုဘယ်လိုပယ်မှမသိဘူးဟောတဲ့ဆရာကသိတာမဟုတ် ရေးကြည့်တယ်ပဲဆိုတော့အဲ့ဒီလိုပဲတာဉာဏ်နဲ့ကြားလိုက်နေရှုလို့မှလို့ယုံနာမှန်ပြီးတယ်ကြောင်းကျိုးမှန်ပြီးတယ်အိစ္ဆရိကနာတာတွေမှန်ပြီးပါတယ်အဲဒီလိုဖြစ်နိုင်မဲ့လောဘဒေါသတွေလည်းမဖြစ်နိုင်မောဟလည်းမဖြစ်နိုင်အမှုတွေကမကိန်းဘူးရှုလိုက်မှတည်းမှန်နိုင်ပြီးပါလို့ရှိရင်ပြန်ပြီးစဉ်းစားပြီးတော့လောဘဒေါသမောဟမဖြစ်ပယ်ပြီးတော့ဖြစ်တာမှန်ပြီးရမှားပြီးကြောက်ရှုမှတော့မှန်နိုင်ပြီးဝိဇ္ဇာဉာဏ်ဖြစ်တော့ဝိဇ္ဇာကမှားပြီးကြောက်မှားပြီးကြောက်တော့ မားပြီးနဲ့စပြီးရှင်းတဲ့လောဘဒေါသမောဟတွေဘာမှကိုဖြစ်ရတော့ငြိမ့်မယ်ဒီအာယုနဲ့စပြီးတော့ငြိမ့်မယ်တမင်းတရားနေနေကြတဲ့ဆူတိုင်းဆူတိုင်းအဲဒီကာယံကာယုံမှာရှင်းမဲ့ကိလေသာတွေဖြစ်ဖြစ်ခွင့်မရပဲငြိမ့်မယ်အဲဒါအာရဏနုပြခေါ်တယ်အာယုံမှာသိနေကိလေသာရှူရဲမှတိုင်းမှန်တိုင်းပြီးရင်ဒီတိုင်းဒီတိုင်းအဲဒီအာရဏနုပြရှင်းသွားတာပဲအဲဒါပဲတာခေါ်တယ်ဒီငါဗံဆိုတာပြောတာဝိပဿနာဉာဏ်တစ်စိတ်ဖြစ်ကိလေသာတစ်စိတ်ကိုပဲပြီးအကုန်လုံးပဲတာမဟုတ် အဲဒီလိုပယ်နေအောင်လို့တရားအားထုတ်ရအဲဒါဖြစ်ဖူးတဲ့အကုသိုလ်ဆိုတာအဲဒီတော့အနုပြကိလေသာတွေလည်းဖြစ်ဖူးညီရဲ့သူလည်းပဲပယ်နေအောင်အားထုတ်ရမယ်မဖြစ်သေးတဲ့ကုသိုလ်ဆိုတာကတော့ဒီဇရဇင်ဒါနာတွေပိလာတွေပေါ်ဒီမပြည့်စုံနေတာတွေပြည့်စုံအောင်အားထုတ်ဥပဒနာမရှိဘူးလေရင်ဥပဒနာတွေပြည့်အားထုတ်ဝိပဿနာကုသိုလ်မှာလည်းနည်းနည်းလောက်အားထုတ်ပြီးလို့ရှိရင်နည်းနည်းအထက်ပိုင်းဉာဏ်နဲ့ဖြစ်ပြီးလို့အရာတွေကိုလည်းကြောက်အားထုတ်ရတယ်ငါတို့သိတာတဲ့ ဒါရင်းနဲ့မပြီးသေးဘူးအရိယာမဉ္ဇဏ်တဲ့အောင်မကုရဖြစ်ပြီးတဲ့အောင်လည်းအာထုကမဖြစ်သေးတဲ့ကုသိုလ်ကိုပြန်အာထုကအခုဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေရှုတိုင်းရှုတိုင်းမဖြစ်သေးတဲ့ကုသိုလ်တွေပြန်အာထုနေတာပဲခုနဖြစ်ပြီးအကုသိုလ်တွေပယ်ခြင်းပယ်ခြင်းကိစ္စဤမဖြစ်သေးတဲ့ကုသိုလ်တွေလည်းပြန်အာထုနေတာပဲဖြစ်ပြီးကုသိုလ်တရားတွေလည်းပဲဖြစ်နေဖြစ်အောင်ဝိပဿနာဆိုရင်လည်းအဲဒီဝိပဿနာဖြစ်နေဖြစ်နေဖြစ်အောင်ဒီကရှုမှတ်နေရှုမှတ်နေမရှုမှတ်နေမဖြစ်ဘူးတိုးတက်သွားအောင်နဲ့ ညာနဲ့တင်ညာဆင်းတဲ့တင်တိုးတဲ့ကောင်ရှိရအဲဒါယူကြည့်တယ်အဲလုံလဝီရိယနဲ့မလျှော့ပဲနဲ့စူးစူးဆိုင်ဆိုင်ရှုမှအောင်းနေပိန်နေဩဝဆရာလေးရှုနေလို့ရှိရင်သမာဓိလည်းကောင်းဖြစ်ဉာဏ်မဖြစ်မဆရာလေးဒီကျစူးဆိုင်ပြန်မှနေပေါင်းစားအပေါင်းဆုံးပြန်ပိန်စားပိန်စားလည်းအောင်းနေပိန်နေဒိသာကိုစူးဆိုင်ပြီးတော့မှစူးဆိုင်ပြီးတော့မှလည်းရှိရင် ။ဖောင်းတာကဆုံးသွားပင်နာပေါ်တာပင်နာဆုံးတာဖောင်းတာပေါ်တာဖောင်းတာနဲ့ပင်နာတခြားတွေပဲ။ဖောင်းလိုက်ကတောင်းတာတင်းတာလှုပ်ရှားတာတွေကပင်နိုင်ပါမလာပါဘူး။ပင်နိုင်မှာရော့တာလှုပ်ရှားတာတွေရှိတယ်။ဒါရတော့အစ်စ်ဒီနေ့ကြောက်နေတဲ့ခါလဲညာသားနဲ့ဗေဒနဲ့ကြွရဲသားနဲ့ချရဲအဲဒီမှာလည်းအသေးသေးကြီးတယ်တောင်းနေတဲ့ကြားတဲ့ဘောလေးဒီကစုလိုက်မှလို့ရှိရင်လုံးလုံးသွားပြီးပြက်ပြက်သွားတာရှင်းရှားနေတာပါပဲလို့အဲဒီလိုကိုယ်ပိုင်ကိုယ်ပိုင်ညာနဲ့ပြရအောင်မရှိရသမားကြီး အာမကောင်းနေတော့တပတ်နဲ့နေမသိသေးပါဘူးမာရီအားကောင်းလာလို့ရှိရင်အားကောင်းတော့အပညာနဲ့ရင်းပြီးတက်အဲကြိုးစားပြီးအားထုတ်ကြမယ်ခုဘာသာဥပစာအားထုတ်တဲ့ပုဂ္ဂိုလ်တွေကတလာခွဲရှိပါပြီဆိုတော့မာရီညာကတော့တော်တော်အားပြည့်ပြီးတော့အကြောင်းရှိပါတယ်ဒါရှိတယ်ပဲတို့တက်ပြီးအားထုတ်တော့ပြည့်စုံတယ်ပြည့်စုံအောင်ကောင်းတယ်ကောင်းအာဒါဒီကိလေသာပူလောင်တွေးချောက်ပြင်းပြောက်စေနိုင်တော့သမဗရာလုံးလောက်ပြီးဆရာမင်းနဲ့ဒီမှာတိုင်းနေ ကိလေသာရဖြစ်ပြီးကိလေသာကိုအစိုးသဘောအနေနဲ့ရေသဘောအနေနဲ့လုံးလဝိရိယကိုမီးတော့နေတော့အပူသဘောအနေနဲ့ကျင်စားတယ်အသုံးစိုးနေတဲ့ဥစ္စာတွေကမီးပူရင်နေပူရင်6ခုနော်အဲမီးမပူရင်နေမပူရင်တော့စိုးမြဲစိုးနေတာစိုးမြဲစိုးနေလို့ရှိရင်တော့ရင်ကောင်းလို့ပါလို့ဆိုတာတွေကလာတာပေါ့ဘူးနေတော့မလာဘူးတန်တုံးကလည်းရင်မိဖို့ကလည်းရဲနေလို့ရှိရင်ရင်ကောင်းနေတယ်မကောက် အဲရင်ကောင်းတဲ့ကိလေသာတွေနဲ့တူရဲ့မရှိမှမလို့အမဝိရိယတွေတင်းတင်းအားထုတ်လို့မရှိမိမရှိမိတဲ့အာရုံတွေမှာခုနပြောတဲ့နိတိရတွေဝင်နေတာပဲကိလေသာတွေအစုတ်တတ်တွေကိလေသာရင်ကောင်းတွေကြအဲဒီကိလေသာအစုတ်တတ်တွေအင်းပြောက်စင်နိုင်ရဲ့ကိုယ်ချောက်စင်နိုင်ရဲ့သမဂ္ဂလုံးကဒီမှာပြတာရှုမှတ်နေရှုမှတ်တယ်ရှုမှတ်တယ်အိသရုပ္ပနာတသိနေလို့ရှိရင်ပြီးတဲ့အာရုံနဲ့အာရုံနဲ့မှာအဲဒီကိလေသာတွေဖြစ်မဲ့ကိလေသာတွေဖြစ်ပဲနဲ့ငြိမ်းတာက6ပြည်တာပဲဒါ6ပြည်ရဲ့ ဧကောတဘာရိဘူကသောစိတ်ဉာဏ်ဒုက္ခလည်းအာတာအပမတောအပမတောကြောင့်အပမတောမေမလျောသည်ဖြင့်အာတာသည်ကိလေသာပူလောင်တွေ့ချောက်ခြင်းကြောင့်စိန်နိုင်သောသမဗရာလုံးမှန်ပြုစဉ်ဖြစ်၏အနောရလုံးလာဝိညာဉ်နဲ့ပြုစဉ်အပမတောမမေမလျောဘူး။အောင်းနာလည်းမမေဘူး၊ပိန်နာလည်းမမေဘူး၊ညာလားနာမမေ၊ဘယ်လားနာမမေ၊သိကူလာလည်းမမေဘူး။ခြေတိုင်းခြေတိုင်းနဲ့မှတ်ရပြီးတော့အပမတော မရရမယ်လားအရေးကြီးတာဒီမှာအဘမသာသတိဋ္ဌာန်ဒေသနာနဲ့ကိုက်တယ်တော့မမြင်မလဲမှန်သိဖို့ရတာမြင်နိုင်ကြတဲ့ပေါ်စဉ်အတိုင်းပေါ့ကိုယ်တိုင်ဖြစ်ပေါ်စဉ်အတိုင်းများတော့တွေ့ရှိကြတာမြဲတယ်ရှိတယ်အဲ့ဒါတွေကအခုလုံးလိုက်ပြီးတော့မှားရဝေရတွေပါပဲဒါရအပြသိကူတာပေါ်ရင်မှားရဘူးကြားတာပေါ်ရင်လည်းမှားရဘူးမြင်တာပေါ်ရင်လည်းမှားရဘူးပေါ်တိုင်းပေါ်တိုင်းနေမမေ့မလျော့အစဉ်တိုင်းမှားရသွားဒါပဲလေ စသည်အရဝရပုဂ္ဂိုလ်ကစိတ်တည်ခြင်းမှုသမာဓိကမရှိသေးတော့သမာဓိအားနည်းအားနည်းနေတော့အကုန်လုံးဆင်နိုင်လိုက်ပြီးရှုလို့ဖြစ်ပါဘူးအဲဒါနဲ့မဖောင်းနိုင်တဲ့ပင်သာအစရရှုဖို့ညွှန်ထားဒီတိုင်းဟာကိုယ်ထဲမှာသင်္ချာပေါ်တဲ့ဥစ္စာဗျာမမှတ်ရတဲ့မှတ်ခြင်းလားမှတ်ဆိုပြီးပြေးတယ်မှတ်တာဘူးဘုရားရှိတဲ့ပုဂ္ဂိုလ်တွေကမှတ်တာဘယ်မှတ်ရမှာပါလဲဟိုဟာပြောက်ကြတယ်မရှိကြအောင်ဘာမှတ်ရမှာပါလဲမှတ်ကြတယ်လိုက်ရှာနေတယ်ဒါကအချိန်ကုန်ပြီဘုရားမရှိတဲ့ သာဝိတမဘုရားမရှိတဲ့ပုဂ္ဂိုလ်တွေကြတော့အဲဒီတော့ပေါ်တိုင်းပေါ်တိုင်းမှားရမယ်ဆိုတာနဲ့တော့တော့ကိုညားနေပါဥပါလို့မှမသိဘူးအဲဒါကြောင့်အဲဒီတော့ရှုကြမှရှိအာယုံမရှာရအောင်သမာဓိရှိသေးတယ်သမာဓိပြရအောင်ပေါင်းနေပင်ရတရားစာပြီးတော့ရှုရအာနာပါနာထွက်တဲ့ဝင်တဲ့ရှုတဲ့သမာဓိကြတာပါပဲဒါပဲမလို့အဲဒါကတော့ဒီလိုဒီမှာစပြီးမှသာရည်ပြတာကသမာဓိကမ္မထထွက်တဲ့ဝင်တဲ့အာယုံနမိတ်တွေရပြီးတော့သမာဓိဖြစ်တာတွေကို ရှင်းဥစွာပြသမာဓိဖြစ်စားနေပါလေရပြီးတော့ဝိပဿနာရှုဝင်နေကြတာတော့အဲ့ဒါတွေနဲ့စဉ်းစားကြရတယ်ရှိတာဒါကြောင့်ဒီကအနာဘာနာလည်းရှုရတက်တက်မညှိုးတော့ဘူးများတွေရှုနေတယ်ပဲတရားကဲရတော့မကဲရတော့ဒီမှာတော့ဝိပဿနာစပြီးရှုရဝိပဿနာဆိုတော့ဘယ်ကရှိရှုနေမှာဒွါး6ပါးဘယ်ကလာရှုရမယ်လို့ဒီလိုမရှိပါဘူးသမထ40ဆိုတာသမထကမ္မထာနေတယ်တကယ်ဘုဒ္ဓတဘောဝထံဆိုတာဝိပဿနာနဲ့ပတ်သက်တာတစ်ခုပဲပါ ဒီပညာရသမထကမ္မထနေဇာယမတုတ္တချို့လည်းဇာမရတဲ့နာနဲ့ဥစ္စာရသမားရိယမတုတ္တအဲဒါကဝိပဿနာကမ္မထဆိုတာကတော့ယုံနဲ့နာအမှန်တိုင်းသိအောင်အရှုဘယ်ချိန်မှဆိုယုံနာကတော့သင်ရှားနေတာပဲယုံနာနဲ့တွဲပြီးတော့ပြင်ယုံနာကြာစဲနေခြင်းရှိပါယုံနာအများအားပေါ်နေတာ မျက်စိဖွင့်ထားမယ်ဆိုမြင်လာလည်းရှိနေနားရတယ်ကြားရရှိရင်ကြားနေကိုယ်ကလည်းဒုတိယရတာကတော့မျက်စိလားမဒုတိယပါနဲ့လို့ထားတာလို့တော့မရစိတ်ကူးကလည်းမျက်စိနေတာနာနာနဲ့စားတာနဲ့ဒါကတော့တခါကြာမှရှိစားတာစားတဲ့ခါမှရှိတဲ့နာနာနဲ့နာပြအကြောင်းရှိမှနာနဲ့ဟိုလေးခုကတော့အမြဲလို့ရှိနေတာပါပဲဒီကအတမကြတော့သိစိတ်တဲ့နေရာဆိုရင်နားမကြောက်အဲဒီကိုယ်တွေ့ထိကသင်ရှားတဲ့စိတ်ကူးကတော့စားတာလားအထုတဲ့ပုဂ္ဂိုလ်တင်ကြောင်းဒါရော ကိုအတွေ့အထိဘယ်ကနေအထုပ်လို့ရပါအတွေ့အထိရရကနေအထုပ်ဆင်းရဲကြောက်နေလို့ရှိရင်တော့လာကြောက်တာသင်ကြားတော့သတိတန်တွေကနာနဲ့အဲဒါနဲ့ရှောက်ရထိုင်နေလဲထိုင်တာအထင်တော့သင်ကြားတာပါဒါမှမဟုတ်ထိုင်တာစားတော့ပဲထူးထင်ရှားနေနောက်ပိုင်းကျတော့ဒါနဲ့ဆိုတော့ဒီကတောင်းကြရပါဆိုင်မှုကျော့သွားတယ်ဝဲနေတော့အဲဒီလိုဝိရိယနဲ့မရောရအောင်ခေါင်းနဲ့ပင်ရည်ရသပြီးတော့မှပြန် အဲဒီကနေပြီးဗန်ကြရင်လည်းမတ်ဝေဒနာတွေပေါ်ရင်လည်းမတ်စိတ်ကူးတွေပေါ်ရင်လည်းမတ်အာဘောဘောပေါ်လာပေါ်လာတွေကအကုန်လုံးရှုမှတ်သွားအဲအပမဒမင်းမိတော်တွေဒီအတာပြီးဒီနေ့တာပူတော်တွေ့ချုံပြင်းပြဆင်းတဲ့ဓမ္မဗဒနာတော်ကိုပြည်စုံကြီးဝဟိတတော်စေတော့အဆုံးတော့ဆိုစိတ်ရှိကြီးရှိကနိဗ္ဗာန်လို့စေတော့ဆိုစိတ်ရှိကြီးဒီလိုပြန်လေးလည်းရှိရပါတယ်ဝိသေသာအဓိကမာယဝဟိတစိတ်တော်ပေပိတစိတ်တော်လို့ဖွင့်ထားပါတယ် တရားတို့ရဖို့မတရားကိုတရားနိဗ္ဗာန်တရားရဖို့ရအဲဒါသရတာဘုန်းကြီးကဒါပဲရှိပါတယ်အဲဒီကနိဗ္ဗာန်နဲ့ပါတာပေါ့နိဗ္ဗာန်နဲ့ပါတော့မဲ့ဖို့ရတယ်ဆိုတာနိဗ္ဗာန်တွေ့မှရတာဆိုတော့နိဗ္ဗာန်ကပြထားလို့နိဗ္ဗာန်ကိုခေါင်းတာရှိရပြန်လာရတယ်နိဗ္ဗာန်တို့စေလို့အသောစေကြည့်ပြီးကြည့်ပြီးဘယ်လိုစေလို့အလုံးကာယေသဇွေးတို့သနပိခတ္တရကိုယ်နဲ့အသက်ကိုမနှဲကွယ်သောအခြင်းအဲတရားအထုတ်နေတဲ့အတွက် ကိုကဉာဏ်မှာဖြစ်ခြင်းနဲ့ဖြစ်ပါစေအသက်ကလည်းပဲသိခြင်းနဲ့သိစေဒီဒီဒီဒီပါပဲဖြစ်ဖြစ်အဲ့ဒါကိုမငယ်ပဲနဲ့မဘုံနိဗ္ဗာန်တရားတို့ရောက်ရတော့အလေးပြုပြီးတော့ဝိတိတာစိတ်တော့သိလို့အပ်တော့စိတ်ဆုံးတော့သိရှိစေသိလို့တဲ့ဆိုတာကတော့အဲဒီနိဗ္ဗာန်ကိုရောက်ရလေးပြုပြီးတော့ပြောတာကဆုံးလို့တဲ့ဆိုတာကတော့ဝိတိတာအတ္တရစိတ်တော့မဟုတ်ကိုကိုဆိုလို့ရှိရင်တော့နာမကာယ ရူပကာယနှမျိုးဆိုတော့ကိုယ်စိတ်နှစ်ပါးပါပဲအဲကိုယ်စိတ်နှစ်ပါးဆုံးလို့ပြီးတော့ကိုယ်စိတ်နှစ်ပါးမလက်ွက်ပဲနဲ့အခုနေပါရဝရတာအလေးပြုပြုပြီးတော့ဘုရားရတိမင်းလို့ဆိုရဆရာလက်ထက်တော့ဆရာကြီးကျေးဇူးတော်အရိဒပုဂ္ဂိုလ်ကြီးကြားတော့အဲ့ဒါကြားတာပါမာလုဇဗုဒ္ဓယဟန်လည်းဒီနေ့ပုဂ္ဂိုလ်လည်းဒီလိုပါပဲတရားတော်မှလည်းဒါဒီလိုပဲဧကောဝိပကထောတဘာရဆင်းညာကပြီးတော့အပမတော်မင်းမလည်းအတာရကိလေသာပူတော်ပြချောဆင်းနေတယ် ဘောရလုံးနာဝိညာဉ်ပြည်စုံနေဖြစ်၍မိတ္တတော်ဒီလိုအဆုံးအမစိတ်ရှိနေဖြစ်ဒီရေရနေလိုပါတယ်နေခြင်းပါတယ်ရှင်းနေပါတယ်သမဏတရားဟောပါလို့ဆိုပြီးတရားရှင်တောင်းပန်တယ်အဲဒါကြာတရားထုတ်တဲ့ပုဂ္ဂိုလ်တွေမနာဆိုင်ပါပဲအခုဒီမှာအရင်ကအဲဒီတဲ့ကိစ္စမှန်တရားနည်းစီအိမ်နေမှုကြီးကိုဒီပြောလေဒီကောတယောက်ကြည့်နေရတယ်ဆိုတယောက်လေးနေနေဘူကောင်းပါလေ ကြောက်တဲ့နေတော့ဒီပုဂ္ဂိုလ်တွေမမြင်ရမတွေ့ရလို့ရှင်စိတ်ကူးတွေမဖြစ်ဘူးလို့မြင်ရတွေ့လို့ရှင်စိတ်ကူးတွေဖြစ်မရှိကဒီလိုဆရာတော်ရဲ့ညီနေတရားအတိုင်းပုံသဏ္ဍာန်တရားတွေမှာတရားထုတဲ့ပုဂ္ဂိုလ်ရဲ့ကြောက်တဲ့တရားတွေပဲနေရပါတယ်သံဃာရောက်မတယောက်ချင်းတယောက်ချင်းနေပြီးတော့အပြင်ဘက်တွေထွက်เสียပါအကြောင်းရှိလို့ရှိရင်လည်းခေါင်းအဝတ်နဲ့အုပ်ပြီးတော့ဒီအပုဂ္ဂိုလ်မမြင်ဘူးအဲဒီတော့အကိုကြီးကိုအုပ်ပြီးတော့သွားတယ်သူကကောင်းတော့ကောင်းတယ်စားပါတယ် အဲဒီလိုသူလည်းပဲဒီလိုဉာဏ်ဌာနတွေရှိပါတယ်အဲဒီဘယ်သူမှမြင်ကြမရှိတဲ့တောကြောင်းတို့ကသိမြင်တဲ့နေရာမှာသွားဆိုရင်တော့ပို့ပြီးတော့ကောင်းတာမယ်အခုတော့အဲဒီလိုလည်းမပြည့်ရဘူးအများစုနဲ့အထုကအများစုနဲ့တော့နေရာခက်ကြကြဖြစ်နေတယ်ပြီးတော့သူများနဲ့မတွေ့ရဘဲနဲ့ကိုယ်ခန်းနေတဲ့ကိုအားထုတ်နေမယ်ဆိုရင်လည်းကောင်းတော့ကောင်းတာပဲဒါပဲလေတရားထုတ်တဲ့ပုဂ္ဂိုလ်တွေကဒါတို့ဌာနတို့ကအများအားကောင်းတာမဟုတ်ဘူးအစကတော့ ရာဇာနာတင်းတင်းကြီးနဲ့လာကြတာပဲကြတာတော့ကြတော့တရားကလည်းမတက်နိုင်မဖြစ်နေဘူးသူကြလို့ရှိရင်ဒါတရားကြီးကြီးမှုကလည်းရော့ဆာနာကလည်းရော့ဝိရိယတွေလည်းရော့နေတော့ဘောဆာသာကြီးပြည်ပြီးတော့နေတာလည်းတရားအမှုပဲနဲ့အရှင်အိတ်နဲ့အဲလိုပါရှိပါကြောင့်အဲလိုရော်ရဲပါတယ်မရှိအောင်လို့အခုစုပြီးအထောက်ရတာစုပြီးအထောက်တော့တနည်းအားဖြင့်ကောင်းပါလေလို့သူများတွေအထောက်နေတာမြင်ရတဲ့အတွက်အားကြပြန်ကောင်းတယ်များတွေမကောင်းနေတဲ့ပုဂ္ဂိုလ်ရဲ့ တော်ဟန်ကြလာဒီနေ့ကဒါတယောက်နည်းနည်းအထုံးတာဒီကစာရင်တော့ကျင်းနေဆင်းတော့တယ်သူထိုင်းနေကြရင်းလာတယ်ဒါကဒီမှာတော့မှကောင်းနေတယ်ဒါတော့မှကောင်းနေတယ်ဒီက9နာရီခွဲလောက်မှဆင်းတာဒါပြီးတော့ဟိုကအောက်ကတော့9နာရီလောက်ပဲထားကြသွားကြဒီကကျန်းနေတယောက်တည်းဒါကြည့်ဟိုစီစောစောပဲနေကြတာကိုယ်မျိုးတွေတောင်ပြီးတော့ထိုင်းနေတာအဲဒီလိုဟာအားကြကြတွေလည်းဒီများတွေထိုင်းနေတယ်ဒီများတွေကျိုးအားရနေတယ် အားရကြမှန်ကောင်းပါလေဒါပေမဲ့လို့သူတော်ဘာတွေရဲ့အခြေအနေတွေကိုမကြည့်ပဲသူတော်ဘာနဲ့လည်းစကားမပြောလဲဘူးမဆိုင်တဲ့ကိုတရားကိုအထုံနေလို့ရှိရင်တခါရည်နေတာနဲ့ဒီလိုပါပဲပရိသတ်တစ်ထောင်လောက်ရှိပေမဲ့လို့ကိုတရားကကိုနှလုံးသွင်းနေလို့ရှိရင်စိတ်ညင်ရမှနေတာနဲ့အတူတူပါပဲဒါကကပြစိတ်ညင်နေတာပါပဲဒီကောဘုရားတော်ဖြစ်နေတာပါပဲဒါကြောင့် စိတ်ဉာဏ်ကိုကြီးကိုဒီပြောလို့ဆိုတာဒီလိုနဲ့နေနေကောင်းတဲ့နေနေလို့များတဲ့နေရာလဲနေရာတွေဒီဆိုင်နဲ့ကိုတရားပဲကိုလုံးလုံးအထောက်ပြီးတော့နေဆုံးမလွယ်ကြောင်းမိကောင်းရှိသောသဗ္ဗတဆုံးမစကားနာယုနာယုလွယ်ကြီးဖြစ်ဆုံးမနာယုလွယ်ကြီးဆရာသမားတွေဆုံးမတဲ့စကားအတွေ့အမြင်လိုက်လာပြီးတော့ကျင့်ရတဲ့သုံးပေါ်တွေကချွေးရတာတွေတွေ့လို့ပြည့်ရင်ပေးတယ်အဲ့ဒါလေးတွေ ပြုပြင်နေတာဆိုရင်ပြုပြင်ပြီးတော့အာထုတ်ရဆုံးမနေတာတဲ့ဆုံးမခက်တဲ့ပုဂ္ဂိုလ်ကတော့ဆရာသမားပြောတာပဲလည်းသဘောကျညီမကြတာလက်မခံမကောင်းအာမထုတ်ဘူးပြောတယ်မလိုက်နိုင်ဘူးရင်းသုံးပေါ်တွေကပြောတာကြတော့သူ့ဆရာလောက်ရမလားဆိုပြီးတော့ခုရင်စိတ်ခုရင်ခုနေတော့နေရာမပြဘူးဆိုအဲဒါဒုက္ခစဆုဆုံးမခက်တဲ့ပုဂ္ဂိုလ်အဲဒီဆုဆုံးမခက်တာမဖြစ်ခင်နဲ့ဆုဆုံးမလွယ်စေဆုံးမလွယ်ကြောင်းမိတ်ကောင်းရှိစေကလျာဏမိတ်တတ်တာ မိတ်ဆွေကောင်းရှိရမယ်မိတ်ဆွေကောင်းဆိုတာအရာတွေကမိတ်ဆွေကောင်းရောမဟုတ်ပါဘူးတရားနဲ့စပ်ပြီးတော့အကူအညီပေးတဲ့မိတ်ဆွေကောင်းအရေးကြီးဆုံးကတော့ကံန်းစရာပါပဲကံန်းစရာမိကောင်းရှိရမယ်ကြာကြာနာကိုယ်တိုင်လည်းအထုလို့ကောင်းကောင်းသင်ပြနိုင်တဲ့ကံန်းစရာရှိဖို့မိအရာကရဏမိတ်တာမိတ်ဆွေအကောင်းဆုံးလို့အဲဘာဝင်ကတဲ့တော့မော်တဲ့အကူအညီပေးမဲ့ပုဂ္ဂိုလ်တွေကရဏမိတ်တာလည်းဒီလိုထက်နိုင်မှာဒါပေမဲ့ဒီကစိတ်မလိုပါဘူးဆိုတာကတော့ မထာနေကြအရေးကြီးတာသမဏေကြကလျာဏမိတ်မိကောင်းဆိုလို့ရှိရမယ်။မိကောင်းဆိုတော့မရှိဘဲနဲ့ကိုယ့်အကိုအားထုတ်နေရင်ဘုဒ္ဓရာရှိတဲ့ပုဂ္ဂိုလ်တွေတောင်မှရှိခဲ့တဲ့သူစင်မှဖြစ်တာဘုဒ္ဓရာမရှိတဲ့ပုဂ္ဂိုလ်တွေကြတော့ဖြစ်ပါဘူး။ဘာမှမဖြစ်ဘူး။အဲမိကောင်းဆိုတော့မိကောင်းဆိုတော့မှလည်းဒီကကိုယ်တိုင်လည်းအားထုတ်ထားပြီးတာပုဂ္ဂိုလ်အားထုတ်ထားပြီးတော့သိတယ်မလား။သိနေမှလည်းပြည့်စုံပြီးတော့နေတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်အနေနဲ့ပြီးတော့ညွှန်ပြပြီးတော့ မိကောင်းဆိုကောင်းနဲ့အဲဒီမိကောင်းဆိုကြည့်ရမယ်အခုဒီမှာတရားတွေတော့တော့တရားကြရတယ်မြင်ကြတဲ့ပုဂ္ဂိုလ်မိကောင်းဆိုကောင်းနဲ့ရှိနေပြည့်စုံနေတာပါပဲအဲဒီ6ပါးမဆုပ်ရေးအားပေးကုန်ကြောက်ကြည့်မဆုပ်ရေးပြီးတော့ဒါပတ်ကြည့်တဲ့ပုဂ္ဂိုလ်လည်းကိုယ်နားလည်အောင်တရားရေးလို့မြင်လာတယ်တရားရေးအားပေးတယ်တရားရေးတရားထုတ်တဲ့ရေးရတဲ့စာပြေအားပေးတယ်ဆိုပြီးညဇာဗျာရှိက ကုသိုလ်တရားတွေမှာမဆွေရုပ်ပဲနဲ့တိုးတက်နေတာတွေလဲဟောဒီကုံ6ပါးပဲဒီကုံ6ပါးမြည်ပြုပြီးတော့တိုးတက်ကြတာတွေရှည်ရှည်တော့တရားလက်ထက်တွေကတရားတွေမဆွေရုပ်ပဲတိုးတက်ကြတယ်ဒီ6ပါးပဲနောက်အနာဂတ်ကာလမှာနောက်ဘုရားလက်ထက်ဒီမိယာဘုရားတွေပါလို့လည်းနောက်ဘုရားဒီပုဏ္ဏဘုရားတွေလက်ထက်မှာတရားထူရမှာတရားမဆွေရုပ်ပဲနဲ့တိုးတက်ကြရဒီကုံ6ပါးပဲဒီကုံ6ပါးနဲ့ပြည့်စုံပြီးတော့တိုးတက်ရမှာ ယခုပြစ္ဆုတ်ပံကာလသူဘောရဘုရားသာသနာတည်ရနေတဲ့အတွင်းအာထုတဲ့ပုဂ္ဂိုလ်တွေတရားထုတဲ့ဆရာလည်းပဲဒီကုံ6ပါးပဲအဲတော့ဒီကုံ6ပါးကအရေးကြီးတာပဲဒီကုံ6ပါးနဲ့ပြည့်စုံလို့အရေးကြီးတယ်ကိစ္စမများစကားနည်းစီသူကလွယ်လွယ်လေးပဲနားမများကိစ္စမများစကားနည်းစီအိမ်နေမှုကြီးကိုကြီးပြောတယ်အိမ်နေမှုကြီးဘာကြီးလဲအထုတဲ့ရှင်များတယ်ပေါ့ နေပဲနဲ့အာလန်ထုတ်ပဲနေရင်ဒါတိုင်းခံကြတယ်ဒီကမပြားတော့နဲ့အိမ်နေမှုကြီးကိုကြီးပြောတယ်ဘုံမဆိုကြောင့်မိကောင်းကြည့်ရတရားကြီးအားပေးတော့ကေအဲဒီတော့ကေနဲ့ဒီအားလုံးနဲ့ပုဂ္ဂိုလ်ညာဒီပြုလုပ်ကြမှာပါပဲအဲဒီကုံရဲ့ကျေးဇူးကိုစူးစမ်းပြီးတော့အားထုတ်ကြပါဦးဒီကအထုတ်မျိုးဒါနာနဲ့ဒီပုဂ္ဂိုလ်ရဲ့တရားတွေကိုယ်တိုင်တွေ့ပြီးတော့သိရအောင်ဟောနေတဲ့ကလာဝိဝါဒတုတ်ဆန်း saragritti thangati ñana tha dikhi thangati ိုလောတော်တော်တူတော်ယုံမှရရှိတဲ့ပုဂ္ဂိုလ်ညာနာကထာရမြတ်စွာဘုရားဟောတာလေတရားတွေကိုယ်တိုင်သိရအောင်လုပ်တာသိသိသိရအောင်ညာဝရတရားတွေကိုယ်တိုင်သိအောင်သိအောင်ရှင်းပါတဲ့။ဒါလည်းဖြစ်နေလို့ရှိရင်ညာဝရတရားတွေဟောမဟုတ်ပါမလားဒါလည်းမသိရင်ရှင်းပါတဲ့ တရားပေါ်နဲ့စပ်ပြီးတော့တန်ရာသိကြမရှိကြပါလားမလဲအခုနေခါကာလမှာလွတ်လွတ်လပ်လပ်သိကြနေတဲ့ပုဂ္ဂိုလ်တွေကဟောတယ်တရားလည်းယုံကြည်မှယုံကြည်ပြီးတော့တရားတရားတွေလည်းယုံကြည်မှယုံအခုဝိပဿနာညွှန်ပြနေတဲ့ဒီလိုလိုညွှန်ပြနေတဲ့ပုဂ္ဂိုလ်တွေကိုမယုံတာရတဲ့အထူးပြောကြတယ်လို့အဲ့ဒီအရင်ကထာမီးဆိုလို့တော့ဒီလိုယုံမှမှုတွေရှိနေတာပဲအဲဒီလိုယုံမှမှုရှိနေလို့ရှိရင်လည်းညာနာရတာရတရားဟောတဲ့တရားတွေကိုယ်တိုင်သိပြီးရတဲ့ သိသိကျင့်ဘာကျင့်မဂ္ဂင်7ပါးအကျင့်သီလသမာဓိပညာအကျင့်တွေပေါ့အထူးအကျင့်တော့ဝိပဿနာပညာအကျင့်တွေကျင့်ရမှာပေါ့ဝိပဿနာပညာအကျင့်တွေကျင့်မဂ္ဂင်7ပါးကြားတွေပွားနေရှိတိုင်းကျင့်မဂ္ဂင်7ပါးကြားတွေကျင့်အဲဒါကျင့်ရမယ်မြတ်တော်ကဩဝဒ္ဒသမဏေနဓမ္မသမဏေနယဟန်ကြီးယဟန်ဆိုဘုရားကိုပြောတာပါပဲဘုရားကြီးကယဟန်မြတ်မြတ်တော်ကိုယ်တိုင်ပြီး၍ဘုရား ဟောကြားထားတော့မိမိလည်းအပြည့်အစုံဟောကြားထားတော့ဓမ္မတရားတော်ပဲကြီးအဲဒါဟိနေတယ်ဒီကပါလေမြတ်စွာဘုရားကိုယ်တိုင်သိပြီးမှဟောထားတဲ့တရားဖြစ်တော်ကြောင်းအဲဒါဉာဏ်နဲ့ဒီတော့အာသာရနဲ့ဘုရားဟောကြားတဲ့အာသာရနဲ့သိတယ်မြတ်စွာဘုရားဟောထားတဲ့တရားကိုယ်တိုင်သိပြီးမှဘုရားသိအောင်ဟောထားတဲ့တရားပဲလို့နှလုံးသွင်းနေပြီးတော့ ရှင်းရမယ်ကိုယ်တိုင်ပြီးလို့ရှင်းတော့ယုံမှရရှင်းတာပဲကိုယ်တိုင်ယုံနာနှစ်ပါးရှိရဆိုတာသမာဓိတော်တော်ကောင်းလာတဲ့ယုံနာနှစ်ပါးပိုင်းခြားသိတာပဲအကြောင်းနဲ့အကျိုးရှိတယ်ဆိုတာလည်းပိုင်းခြားသိတာပဲအဲတော့နာမည်ဖြစ်တယ်လို့နေသဒုက္ခအနာတ္တဆိုတာလည်းကိုယ်တိုင်သိတာပဲဝိပဿနာဉာဏ်အစဉ်နေရှိတယ်ဘုရားရှိတဲ့ပုဂ္ဂိုလ်တော်ဉာဏ်အစဉ်နေအဲဒါလည်းအစဉ်တိုင်းဖြစ်တာပဲနောက်ဆုံးယုံနာတခါလာခြင်းနဲ့နိဗ္ဗာန်နဲ့ကိုယ်တိုင်တွေ့တာပဲနိဗ္ဗာန်တွေ့တာတော့ ကင်းနေကင်းလိုက်တဲ့ကိလေသာတွေလည်းပဲကင်းတာကိုယ်တိုင်တွေ့ရတယ်အဲဒီဟာတွေအဲဒီကိုယ်တိုင်ကြည့်အောင်ဒီအထုရမယ်အဲဒါအတွက်လည်းဆောင်းဖို့မေတ္တာကိုသိတာတော့ပေါ်တိုင်းမပြတ်ရှုမှတ်နေနေပေါ်တိုင်းပေါ်တိုင်းမျက်စိကမြင်ပြီးတော့ပေါ်လာပြီးနားကကြားပြီးတော့ပေါ်လာပြီးနှာခေါင်းကနားနာပြီးပေါ်လာပြီးဒီနေရာကအရာကစားပြီးပေါ်လာပြီးကိုယ်ကသိသိပြီးပေါ်လာပြီးအဲ့ဒါပြည့်တော့ပါအဲဒါပြည့်ပြီးဒီကုသနာကြံပြီးပေါ်လာတော့ဉာဏ်နဲ့ပေါ်လာပါဘူး အဲ့ဒါကြီးတော့အကြောင်းပါပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှပြည့်စုံမှနေဟိုတရားထုတ်တာကလည်းအထုမြင်လာပေါ်တိုင်းမှပြည့်စုံမှနေစဉ်ယုံနာနှမျိုးအကြောင်းကျိုးသိနေယုံနာနှမျိုးခွဲခြားပြီးတော့ဒီအကြောင်းနဲ့ကျိုးတွေလည်းကိုယ်တိုင်ကျိုးသိရဲ့မသိသေးဘူးဆိုလို့ရှိရင်ဉာဏ်ကြသေးလို့ပဲသမာဓိအာမကြည့်သေးလို့အဲသိရမှာကိုယ်တိုင်သိရယုံနာနှမျိုးအတိုင်းမှတိုင်းယုတ်တရားနဲ့သိတဲ့ဉာဏ်တရားနဲ့ဒီခုဟာ ကိုယ်တိုင်ကြည့်ပြီးသိရဒီတော့အကြောင်းနဲ့အကျိုးနဲ့ကိုယ်ရင်လို့ကိုယ်ရဲ့ဆန်းရင်လို့ဆန်းတဲ့ဉာဏ်ကြီးတဲ့ဉာဏ်နဲ့စသည်ဖြင့်အကြောင်းနဲ့ကျိုးနဲ့ဆက်သွယ်ဖြစ်တာဒါတွေလည်းပဲပိုင်းခြားပြီးရုံနာနှစ်မျိုးအကြောင်းကျိုးသိရင်အဲ့မမြဲခြင်းရဲ့ဉာဏ်နဲ့ပေါ်တယ်အဲအခြေတည်းတည်ပြီးတော့မမြဲတဲ့တရားတွေပဲသိရင်ကြည့်နေအချင်းချင်းမှနှိမ့်ဆက်နေတဲ့ဆင်းရဲတရားတွေပဲဒါလည်းဉာဏ်နဲ့မပေါ်လို့နေသိရပါလေမမြဲခြင်းရဲ့ဉာဏ်နဲ့ပေါ်တယ် နတ္တသိရနိဗ္ဗာန်ပဲအဲအဲဒီနိစ္စဒုက္ခသိပြီးတော့အနတ္တလည်းသိနတ္တသိပညာပြည့်စုံတဲ့အခါမှာနိဗ္ဗာန်ရောက်နိုင်တယ်ဆိုတာဝိပဿနာလုပ်ငန်းစဉ်ဒီလုံးဝကသာလေးဒီကုတ်ကဲစီရပါတယ်အဲဒါလည်းသာယူဒီလိုလို့ရှိရင်ယူရပေးတယ်သူတို့ကတောင်းမှတရားဟောမယ်ဆိုရင်ဒီလင်္ကာလေးတို့ကုန်မယ်ဟောနေတာပဲဒီလင်္ကာလေးတို့ကိုပေါ့ပြီးချုပ်ပြီးတော့ သမာဓိဖြစ်ပုံနဲ့နာယုပ္ပဉ္စသိပုံနဲ့ကြောင်းမျိုးသိပုံနဲ့နေသတွေကဖြစ်ဖြစ်နေသတွေကလည်းသိပုံနဲ့ဝိပဿနာဉာဏ်သိပုံနဲ့ဟောရင်တဏှာရည်လည်းမကဘူးနာရည်လည်းမကဘူးအဲသုံးရည်ရည်လည်းမကဟောရင်ဒီဘာကြောင့်လဲဟောရဒီတကုတ်ကင်းနဲ့လုံလောက်တဲ့တရားဟုတ်တယ်တူတူလေးပဲဒီကုတ်ကင်းနဲ့နားလဲပေါ်တိုင်းမပြတ်ရှုမှတ်နေစဉ်ပေါ်တိုင်းမပြတ်ရှုမှတ်နေယုံနာနှမျိုးအကြောင်းကျိုးပြီးမမြဲဆင်းရဲဉာဏ်နဲ့ပေါ်လွင်အနတ္တသိရနိဗ္ဗာန် လည်းဆံမှုလည်းပြေးတာလည်းရရလို့ဟုတ်ပုဂ္ဂိုလ်တွေလည်းနားလည်အောင်အမှုပြတရားမောရတဲ့ကျောင်းအဖြစ်ကိုသူအားထုတ်ဖို့တိုက်တွန်းအဲဒီလိုကိုယ်တိုင်ကြည့်ပြီးတော့သူများတွေလည်းဟောနိုင်ပြောနိုင်မှုအရေးကြီးတယ်အခုနေမှာကမ္ဘာထမ်းစရာလုပ်ပြီးဟောနိုင်ပြောနေတဲ့ပုဂ္ဂိုလ်ကနည်းတယ်အနာစရာတွေလည်းနည်းစာရီတူရီတော့ဒီမှာလာတဲ့ပုဂ္ဂိုလ်စာတာပုဂ္ဂိုလ်တွေဆိုတော့များပါတယ်အဲဒီမှာလို့ကမ္ဘာထမ်းစရာမလုပ်နိုင်ဘူးဒီအကျဉ်းပါသူအပ် နေတိုင်းတော့ကောင်းပါလေသူကသူနေတော့ကောင်းတော့ကောင်းတယ်ဒါပေမဲ့ဒီကန်းဆရာမလုံးနိုင်ဘူးဆိုဟောရပြောရကြတယ်ဆိုစာရေးတက်နေတယ်ဟောပြောတော့ရှိဘူးဒီကစာမတက်ပြန်တယ်ဟောပြောတယ်ဒီကရေးထားတဲ့ကျမ်းစာဥပဒေတေချာလျှောက်ကြည့်ပြီးလေ့လာလို့ရှိရင်စာမတက်လည်းဟောရတာရှိတယ်နော်ဟောလို့မကုန်နိုင်ပါဘူးဟောလို့ဆိုတော့ဟောရတယ်အများကြီးရှိတာသိရတယ်နော်ပိုက်ကြည့်လို့ပိုက်ကြည့်တယ်ချက်ပြီးဟောမယ်ဟောရတယ်အများကြီးရှိတယ်အဲ့ဒါနည်းနည်း ဉာဏ်ပွင့်လာလို့ရှိရင်ဟောကြတယ်ခေါ်လို့မကုန်ပါဘူးမဆုံးဘူးတရားလည်းပဲပြည့်စုံအောင်အခုဒီပုဂ္ဂိုလ်အထုချက်ဒီအောင်းမျိုးတွေတိုးတက်တယ်တိုးတက်အောင်လဲသင်ရသလားအထုချက်သင်ရတယ်ဟောရေးပြောရေးတွေလည်းကျောင်းရဆိုင်ကြဒီအသိတွေကလည်းကျောင်းရဆိုင်ကြမျိုးတွေပါဒီတရားကိုပြည့်စုံအောင်နိုင်ရနိုင်ရနိုင်အောင်ကျွန်တော်လည်းပဋ္ဌာန်းသူတွေမရှိတဲ့ပုဂ္ဂိုလ်ဟာဉာဏ်ဗဒရဲ့ဘယ်ဟောတဲ့တရားကိုယ်တွေ့သိလို့ရတဲ့ သိဖြည့်ရှင်းရမယ်ဆိုတဲ့အတိုင်းကိုယ်ရင်တွေ့ပြီးတော့ရှင်းပြီးဒီကြီးရအဲဒီကိုယ်ရင်တွေ့ပြီးတော့ကောင်းပါလေလို့ကောင်းတယ်။ဒါရီဒီအနေတွေပဲလေအကုန်လုံးသဘောပေါက်လာတယ်။ဒီမှာဒီတရားအားဖြင့်ဆိုတော့အခုလိုတရားတွေပဲခေါ်နိုင်တယ်။ဒါတွေပဲရေးနိုင်တယ်။လည်းလည်းဒါတွေပဲလည်းသဘောပေါက်လာပဲ။ကိုယ်လုံးသဘောပေါက်လို့ဆက်ကြည့်လိုက်လို့ဒီစာရီပြည့်နေတာတော့တချို့အားတွေကမပြည့်နိုင်ဘူးလား။ဒါနဲ့ဒီလိုက စာချက်တစ်ခုကိုသူကစာနဲ့ရေးပြီးတော့အဲ့ဒါလေးကိုသူဖြည့်ချင်းပေးပါအောင်ခဲ့တာသူကပါဠိရတဲ့ပြည့်နေတယ်ဗျာနဲ့ဘိဗေမြေပါဠိထဲမှာလည်းမြင်ပြီးတော့တရားလည်းမဟုတ်ဘူးလောကရှိဆိုတာဝိဒနာဝိဒနာဝါဒအဲကပ်ဖက်ကပ်ဖက်စကလုံးအဲ့ဒါလေးကိုပါဠိရတဲ့ဒီလိုအားဓာတ်နဲ့တရားနဲ့ပတ်သက်ရင်တော့စိတ်ကြွရင်ကပေါ်လုံးတာကများပါတရားထုံးနေတဲ့ပုဂ္ဂိုလ် ကြိုးစားပြီးတော့အားထုတ်ကြပါကျောင်းကြီးရလို့ရှိရင်လည်းတောင်းတဆရာတို့များကြိုးစားပြီးအားထုတ်ကြပါအားထုတ်ကြပြီးဒီအထူးတိုက်တွန်းပါလေတောင်းပန်ပါလေအဲဒါတောင်းပန်တဲ့အတိုင်းကြိုးစားပြီးအားထုတ်ကြပြီးပြင်းပြီးလို့ရှိရတော့ဒီအရုပ်တရားများကိုသင်္ကြန်သောဆက်ရည်မြတ်မောပြုနိုင်ကြပါစေ